အောင်းနာပိန်နာစမမှတ်ခင်မေတ္တာဘာဝနာပွားကြလားဘလောက်ကြာပွားတာအဲ10မိနစ်15မိနစ်မိနစ်20မိနစ်20လောက်ပွားရင်ပိုကောင်းတော့ပေါ့အနည်းဆုံး15မိနစ်လောက်တော့ပွားပွားတဲ့အခါကျတော့ ဩဒီမေတ္တာပွားသလားအနောဒီမေတ္တာပွားသလားအနောဒီမေတ္တာပွားတယ်မိမိတဏ္ဍာမှာမေတ္တာစိတ်ဖြစ်ကြလားစိတ်ထဲမှာတ attva တွေချမ်းသာစေခြင်းနဲ့စိတ်တွေတဖွာဖွာဖြစ်ကြလားအဲ့ဒါလိုဖြစ်တဲ့အခါမှာစိတ်တည်ငြိမ်သလားပြန့်လွင့်သလား အဲတည်ငြိမ်တဲ့ဒွေဒီလားတည်ငြိမ်တဲ့အခါဘယ်လိုခံစားရတော့ဘယ်လိုခံစားရပူလောင်နေဘူးလားဟမ်နောက်ကျမနေဘူးလားဘယ်လိုနေတော့ ကြည်နေအေးမြနေတဲ့သဘောခံစားရပြီဆိုရင်တော့ငါတဏ္ဍမှာမေတ္တာစိတ်တွေဖြစ်နေပြီလို့သိရောဟုတ်ကလားအဲ့ဒါ15မိနစ်ပွားလို့မေတ္တာစိတ်ကောင်းကောင်းဖြစ်ပြီဆိုသမာဓိတော်တော်ဖြစ်အဲ့ဒီအခါမှာကြာတော့မှဖောင်းနေပိန်နေကစပြီးဝိပဿနာကုလိုက်ဟုတ်ကလားအဲ့ဒီလိုအထုတ်စားတော့နည်းနည်း ခက်ကောင်းခက်မယ်နောက်ကြတော့အင်မတန်ကောင်းအင်မတန်အရသာရှိပြီးတော့အင်မတန်ကြိုးရှိတာတွေးလာလိမ့်မယ်နော်ဒုနာဆိုတာပါပါလိမ့်မလဲ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 မေ့မေ့သွားတယ်နော်ဟဲ့ဒါပြန်ပြီးတော့သုံးခေါက်တိုင်ပေးလိုက်အောင်မယ်ဝိပဿနာဆိုသည်မှာယုံနံတို့၌ရှိသောအနိစ္စဒုက္ခအနတ္တသဘောတို့ကို ရှုသိသောဉာဏ်ကိုခေါ်ပါသည်သို့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 ဒီမှာမမြဲသောသဘောဆိုတာကတော့ထင်ရှားတာပေါ့ဖြစ်ပြီးတော့အမြဲတမ်းတီးမနေပဲနဲ့ပြက်ပြက်သွားတော့မမြဲဘူးလို့သိတာဟုတ်ကဲ့လားဆင်းရဲသောသဘောဆိုတာကလည်းပဲအနေခက်အခန့်ခက်မခံစားတဲ့သဘောကိုဆင်းရဲတယ်လို့ခေါ်တာမဟုတ်လား စိတ်ထဲမှာအနေခက်ခံခက်မခံသာတဲ့သဘောဟာဆင်းရဲတာကိုယ်ထဲမှာအနေခက်ခံခက်မခံသာတဲ့သဘောဟာဆင်းရဲတာနာရာကျင်နာကြိုက်တာခဲတာအဆရှိသည်ဒါကထင်ရှားတဲ့ဆင်းရဲဒုက္ခဒုက္ခခေါ်တယ်။နောက်ဝိပရိနာမဒုက္ခဆိုတာရှိသေးတယ်။ အများကချမ်းသာလို့ယူဆထားတဲ့ခံစားမှုအဲ့ဒါကိုမြတ်စွာဘုရားကဝိပရိနာမဒုက္ခတဲ့ဘာကြောင့်လဲဆိုတော့အဲ့ဒီချမ်းသာအနေနဲ့အမြဲတမ်းတည်မနေပဲနဲ့ဒီချမ်းသာကပျောက်သွားပြီးတော့ဆင်းရဲအဖြစ်ရောက်သွားတတ်လို့တဲ့အဲ့ဒါကိုပဲပြောင်းလဲတယ်လို့ခေါ်တယ် ဆင်းရဲအဖြစ်ပြောင်းလဲသွားတတ်လို့မလို့သူ့ကိုဒီချမ်းသာကိုဝိပရိနာမဒုက္ခပြောင်းလဲဖောက်ပြန်ဆင်းရဲလို့ခေါ်တယ်အဲ့ဒါအများကချမ်းသာဒုက္ခလို့အသိမှတ်ပြုထားတဲ့ခံစားမှုအဲ့ဒါကိုဝိပရိနာမဒုက္ခခေါ်တယ်ဘာကြောင့်လဲဆိုတော့ချမ်းသာဆိုတာကြာရှည်တီးမနေဘူးမကြမတင် ချက်ချင်းပဲ ဆင်းရဲအဖြစ်အကြောင်းတစုံတရာကြောင့်ပြောင်းလဲပြောင်းလဲသွားတတ်တယ်တဲ့ဒါကြောင့်မလို့ဆင်းရဲအဖြစ်ပြောင်းလဲသွားတတ်တဲ့သဘောရှိလို့အဲ့ဒီချမ်းသာကိုဝိပရိနာမဒုက္ခအမှန်တော့ပြောင်းလဲတာတော့မဟုတ်ပါဘူးချမ်းသာပျောက်သွားပြီးတော့အဲ့ဒီချမ်းသာနေရာမှာဆင်းရဲဖြစ်ပေါ်လာတာအဲ့ဒါကိုပဲ ချမ်းသာကနေဆင်းရဲပြောင်းသွားတယ်လို့ခေါ်ရတယ်ဒါတင်စားခေါ်တာတကယ်တော့ချမ်းသာတာကတခြားဆင်းရဲတာကတခြားပဲချမ်းသာကဖြစ်ပြီးတော့ပြည့်သွားတယ်အဲ့ဒီပြည့်တဲ့နေရာနောက်ထပ်ချမ်းသာမပေါ်တော့ဘဲနဲ့ဆင်းရဲဖြစ်ပေါ်လာတယ်အဲ့ဒါကိုပဲချမ်းသာကနေဆင်းရဲပြောင်းသွားတယ်လို့ခေါ်ရတယ်ဝိပရိနာမဒုက္ခ နောက်တစ်ခုကသင်္ခါရဒုက္ခသင်္ခါရဒုက္ခဆိုတာသင်္ခါရတရားမှန်သမျှမှာရှိတယ်တလောကသင်္ခါရဆိုတာဘာဆိုတာပြောခဲ့ဘူးတယ်မဟုတ်လားနားထောင်ခဲ့ဘူးတယ်မဟုတ်လားဟုတ်ကဲ့လားအဲ့တော့သင်္ခါရဆိုတာဘာလဲ ကြောင့်တို့စုပေါင်းဖြစ်ပြုလုပ်ပေးသဖြင့်ဖြစ်ပေါ်လာသောတရားဟုတ်ကဲ့လားအဲ့တော့ဖြစ်တဲ့တရားဆိုရင်သူ့နောက်ကဘာကပ်ပါလားပြက်တာကပ်ပါလာတယ်ဒါရင်ဖြစ်ရင်အဲ့ဒါသင်္ခါရရဲ့သဘောမဟုတ်လားအဲ့တော့ပြက်တယ်ဆိုတော့ဆင်းရဲခေါ်မလားချမ်းသာခေါ်မလား ဒါဖြင့်သင်္ခါရဒုက္ခသင်္ခါရဆင်းရဲဆိုတာဘယ်လိုဟာလဲဖြစ်ဖြစ်ပြီးတော့ပြက်ပြက်သွားတာဟာသင်္ခါရဒုက္ခဖြစ်ပြက်ဆင်းရဲလို့လို့လည်းခေါ်ရတယ်ဟုတ်ကဲ့လားဖြစ်ဖြစ်ပြီးတော့ပြက်ပြက်သွားတာဟာသင်္ခါရဒုက္ခဒီတော့ရုပ်လည်းအကြောင်းကြောင့်ဖြစ်ပေါ်တာပဲနာမ်လည်းအကြောင်းကြောင့်ဖြစ်ပေါ်တာပဲ အဲ့တော့အကြောင်းကြောင့်ဖြစ်ပေါ်တဲ့ယုံနာမှန်သမျှမှာသင်္ခါရဒုက္ခသင်္ခါရဆင်းရဲကင်းမှာမလားမကင်းဘူးဘာကြောင့်လဲဆိုသူဖြစ်တာကိုဖြစ်တော့ပြက်တာပေါ့အဲ့ဒါသင်္ခါရဒုက္ခပဲဖြစ်ပြက်ဆင်းရဲအဲ့တော့ဒုက္ခဘယ်နှမျိုးလဲပါပါလဲ သင်္ခါရဒုက္ခဟုတ်ကဲ့လားတရားရှုတဲ့အခါမှာ အနိစ္စဒုက္ခအနတ္တသဘောတို့ကိုသိတယ်ဆိုတာအဲ့ဒီဒုက္ခမှာအဲ့ဒီဒုက္ခ၃မျိုးလုံးသိရမှာဒုက္ခဒုက္ခဆင်းရဲဆိုမှဆင်းရဲခေါ်တယ်မခံတာတဲ့သဘောကိုလည်းသိရမယ်ဝိပရိနာမဒုက္ခချမ်းသာဆိုတာလည်းပဲဟောသူဆင်းရဲဖြစ်ပြောင်းတတ်တယ်လို့သဘောပေါက်ရမယ် အဲသင်္ခါရဒုက္ခဖြစ်ဖြစ်ပြီးပြက်တာကတော့ဉာဏ်နဲ့ဓာတ်ထိတွေ့နေရမှာဖောင်းတယ်လို့ယူလိုက် ဖောင်းတာလေးပေါ်လာလိုက်ပျောက်သွားလိုက်နောက်တစ်ခါတဖောင်းပေါ်လာလိုက်ပျောက်သွားလိုက်နောက်တစ်ခါတဖောင်းပေါ်လာလိုက်ပျောက်သွားလိုက်အဲ့ဒါလိုဖြစ်ဖြစ်ပြီးပြက်ပြက်သွားလို့မမြဲတဲ့သဘောဆင်းရဲသင်္ခါရဒုက္ခထို့တူပဲကြွတာလှမ်းတာချတော့လဲကြွတယ်ဆိုတာ ကြွမှုတရွေချင်းတရွေချင်းတရွေချင်းအထက်ကြွကြွကြွကြွသွားတယ်လှမ်းတော့လည်းတရွေချင်းတရွေချင်းအထက်ရှေ့ရှေ့ရှေ့ရောက်ရောက်သွားတယ်ခြားတော့လည်းတရွေချင်းတရွေချင်းအောက်ပဲရောက်ရောက်သွားတယ်အဲ့ဒီရွေးမှုသဘောတွေသေသေးချာချာဓတိကြွတယ်လို့ရှုရင်းနဲ့တွေ့နေရအဲ့ဒါလို့တွေ့နေတာကိုပဲဘာဝနာမယဉာဏ်ဝိပဿနာဉာဏ်လို့ခေါ်တယ် ဒီတော့ကြွရဲဆိုတကြွဖြစ်လိုက်ပျောက်သွားလိုက် နောက်တကြွဖြစ်လိုက်ပျောက်သွားလိုက်နောက်တကြွဖြစ်လိုက်ပျောက်သွားလိုက်နောက်တကြွဖြစ်လိုက်ပျောက်သွားလိုက်အဲဒါလို့ကြွမှုခေါ်တဲ့ဝါယောယုတ်ရွေ့မှုခေါ်တဲ့ဝါယောယုတ်လေယုတ်အဲ့ဒီလေယုတ်ကလေးတွေတစ်ခုစီတစ်ခုစီဖြစ်ပေါ်ဖြစ်ပေါ်ပြီးပျောက်ပျောက်ပျောက်ပျောက်သွားတာတွေ့ရတယ် မာဓိအားကောင်းလာတဲ့အခါကျတော့မျက်စိနဲ့ကြည့်ရတယ်လို့ပဲဉာဏ်နဲ့တွေ့နေတာအဲ့လိုဖြစ်ဖြစ်ပြီးတော့ပြည့်ပြည့်သွားတာတွေ့တော့သင်္ခါရဒုက္ခသင်္ခါရဆင်းရဲသွားတွေ့တယ်အဲ့ဒီအထီးသိရမှာဒုက္ခဆိုတာသင်္ခါရဒုက္ခအထီးသိရမှာ တာမန်ဒုက္ခဒုက္ခဝိပရိနာမဒုက္ခတယ်မဟုတ်ဘူးသင်္ခါရဒုက္ခအထိသိတယ်ဆိုတာရှုရင်ရှုရင်တွေ့နေရမှာဉာဏ်နဲ့တွေ့နေရမှာနာအနတ္တအနေစာအနေစာဒုက္ခအနတ္တအနတ္တဆိုတာအတ္တမဟုတ်လို့အဓိပ္ပာယ်ရတယ်အတ္တမဟုတ်အတ္တမရှိ အဲ့လိုအဓိပ္ပာယ်ရအတ္တဆိုတာလွယ်လွယ်ပြောကြဆိုလို့ရှိရင်မြန်မာအနေနဲ့အသက်ဝိညာဉ်လို့ယူဆထားတဲ့ဟာအတ္တပါဠိကတော့အတ္တပဲဟိန္ဒူကတော့အာတမန်လို့သုံးတယ် then the great မှာတော့ atma လို့ရှိတယ်စကလုံးကွဲတဲ့အဓိပ္ပာယ်အတူတူပဲအတ္တရဲ့အာတ္မာရဲ့အာတ္မန်ရဲ့အသက်ရဲ့ဝိညာဉ်ရဲ့စကလုံးအတန်တွဲအနေနဲ့ကွဲပေမဲ့အဓိပ္ပာယ်သဘောကတော့အတူတူပဲဒါကြောင့်အတ္တဆိုတာဟာမြန်မာအနေနဲ့အသက်ဝိညာဉ်လို့ အတိတ်ဘာသာပြန်ရတယ်ဒါကြောင့်မလို့အတ္တမဟုတ်ဆိုတာအသက်ဝိညာဉ်မဟုတ်အနတ္တအတ္တမရှိဆိုတာအသက်ဝိညာဉ်ဆိုတာမရှိ အနတ္တနှမျိုးခန္ဓာဘယ်နှပါးရှိတော့ပါပါလဲ ရူပခန္ဓာဆိုတာဘာကိုခေါ်တာလဲယုတ်နဲ့စသမြယုတ်နဲ့စသမြရူပခန္ဓာဟုတ်ကလားဝေဒနာခန္ဓာဆိုတာဘာလဲခံစားမှုတွေချမ်းသာခံစားမှုဆင်းရဲခံစားမှုမချမ်းသာမဆင်းရဲခံစားမှု အဲ့ဒီမှာကိုယ်နဲ့ခံစားရတာစိတ်နဲ့ခံစားရတာလို့မကွဲပြားဘူးလားကွဲပြားပါတယ်ကိုယ်နဲ့ခံစားရတယ်ဆိုတာခန္ဓာကိုယ်နဲ့စပ်ပြီးဖြစ်ပေါ်တဲ့ခံစားမှုဒါကိုကိုယ်နဲ့ခံစားမှုလို့ခေါ်တယ်ကာယိကဝေဒနာ စိတ်နဲ့စပ်ပြီးဖြစ်တဲ့ခံစားမှုကို စေတသိကဝေဒနာတခါတည်းခန္ဓာကိုယ်မှာဘာမှမဖြစ်ပဲနဲ့ခန္ဓာကိုယ်မှာနေကောင်းထိုင်သာ ဖြစ်နေရတာနဲ့စိတ်ထဲမှာမခံစားတဲ့သဘောဖြစ်မနေဘူးလားစိတ်မချမ်းသာတာ ဆင်းရဲတာဝမ်းနည်းတာလွမ်းတာပူတာဆွေးတာစိုးရိမ်တာမဖြစ်ဘူးလားဖြစ်ပါဘူးအဲ့ဒါတွေခန္ဓာကိုယ်နဲ့ဆိုင်ရဲ့လားဆိုင်ပါဘူးဘာနဲ့သာဆိုင်လဲအဲစိတ်နဲ့ဆိုင်တဲ့ခံစားမှုသူကိုစေတသိကဝေဒနာခေါ်တယ်စိတ်နဲ့စပ်ပြီးဖြစ်ပေါ်တဲ့ခံစားမှု စေတသိကဝေဒနာတရားထိုင်လို့ကြာလာတဲ့အခါကျတော့ညောင်းလာတယ်ညောင်းတာဆင်းရဲလားချမ်းသာလားအဲ့ဒီဆင်းရဲကြတော့စိတ်နဲ့စပ်ပြီးဖြစ်တဲ့ခံစားမှုလားကိုယ်နဲ့စပ်ပြီးဖြစ်တဲ့ခံစားမှုလား ကိုယ်နဲ့စပ်ပြီးဖြစ်တဲ့ခံစားမှုမို့ကာယိကဝေဒနာလို့ခေါ်တယ်လွယ်လွယ်ဆိုတော့ကိုယ်ခံစားမှုဒါပေမဲ့ခံစားရတယ်ဆိုတာကတော့ကိုယ်ကမဟုတ်ဘူးနော်စိတ်ကခံစားတာပဲအဲ့ဒီစိတ်ကခံစားတာဟာကိုယ်နဲ့စပ်ပြီးဖြစ်ပေါ်တဲ့ခံစားမှုအဲ့ဒါကိုပဲကိုယ်ခံစားမှုလို့လွယ်လွယ်သုံးလိုက်တာစိတ်နဲ့စပ်ပြီးဖြစ်တဲ့ခံစားမှုကြတော့ စိတ်ခံစားမှုဝမ်းနေတာစိတ်ဆင်းရဲတာပူရာဆွေးတာအဲ့ဒါတွေစိတ်ခံစားမှုလိုရဲ့အဓိပ္ပာယ်ကစိတ်နဲ့ဆက်တဲ့ခံစားမှုနာရာကျင်နာကြိုက်တာခဲတာတောင့်တာတင်းတာခေါင်းကြိုက်တာဗိုက်နာတာတွေကတော့ဘာနဲ့စဖြစ်တာတော့ကိုယ်နဲ့စဖြစ်တဲ့ခံစားမှုဘာခေါ်လဲ ကာယိကဝေဒနာဟုတ်ကဲ့လားခံစားတာကတော့ကိုယ်ကခံစားတာလားစိတ်ကခံစားတာလားစိတ်ကခံစားတဲ့ခံစားမှုဟာဒီနေရာမှာတော့နားရဲကျင်တယ်ကြိုက်တယ်ခဲတယ်ဆိုတာကိုယ်နဲ့ရုပ်နဲ့စပ်ပြီးဖြစ်တာမဟုတ်လားဒါကြောင့်မလို့သူ့ကိုကာယိကဝေဒနာလွယ်လွယ်ကိုခံစားမှုလို့ခေါ်လိုက်တာ ဒီတော့ချမ်းသာကလည်းပဲစိတ်နဲ့စက်တဲ့ချမ်းသာကိုယ်နဲ့စက်တဲ့ချမ်းသာဆင်းရဲကလည်းပဲစိတ်နဲ့စက်တဲ့ဆင်းရဲကိုယ်နဲ့စက်တဲ့ဆင်းရဲမရှိနိုင်ဘူးလားအဲ့ဒီတိုင်းဆိုလို့ရှိရဲ့အဲ့ဒီခံစားမှုကဘယ်နှမျိုးဖြစ်သွားတော့ဟမ် ဆင်းရဲတာချမ်းသာတာကိုကနှမျိုးဖြစ်နေပြီမဟုတ်လားအဲ့ဒီဆင်းရဲမှာဆင်းရဲကကိုယ်နဲ့စတဲ့ဆင်းရဲစိတ်နဲ့စတဲ့ဆင်းရဲချမ်းသာတာကလည်းကိုယ်နဲ့စတဲ့ချမ်းသာစိတ်နဲ့စတဲ့ချမ်းသာဟုတ်ကလားအဲ့တော့ဘယ်နှမျိုးဖြစ်တော့ဘယ်နှမျိုးတော့၄မျိုးပေါ့ ယ်နှမျိုးတော့၄မျိုးဒါပေတဲ့စိတ်နဲ့စတဲ့ခံစားမှုကြတော့မချမ်းသာမဆင်းရဲဝမ်းမနဲ့ဝမ်းမသာဆိုတဲ့ခံစားမှုတမျိုးရှိသေးတယ်ချမ်းသာနဲ့ဆင်းရဲရဲ့အလဲမှာဖြစ်နေတဲ့ခံစားမှုမရှိဘူးလားရှိပါ အခါတရံချမ်းသာတယ်လည်းမဟုတ်ဘူးဆင်းရဲတာလည်းမဟုတ်ဘူးဒီတိုင်းပဲဒါကြောင့်ဘယ်နဲ့နေလဲဆိုဒီတိုင်းမှာပဲဘာပြောတာလဲချမ်းသာတယ်လည်းမဟုတ်ပါဘူးဆင်းရဲတယ်လည်းမဟုတ်ပါဘူးပျော်တာလည်းမဟုတ်ပါဘူးပြင်းတာလည်းမဟုတ်ပါဘူးဒါပြောရမလားအဲ့ဒါအလယ်ကဖြစ်နေတဲ့သဘော မစ္စတဝေဒနာလို့ခေါ်တယ်အလယ်ကဖြစ်နေတဲ့ခံစားမှုတဲ့အဲ့ဒါကိုဥပိ္ပခာလို့ခေါ်တယ်ဥပိ္ပခာဆိုတာဒီနေရာမှာလစ်လီရှုတာမဟုတ်ဘူးမချမ်းသာမစင်ရဲဝမ်းမနဲ့ဝမ်းမသာချမ်းသာတာနဲ့ဆင်းရဲတာရဲ့အလဲကဖြစ်နေတဲ့ခံစားမှုအဲဒါကိုဥပိ္ပခာလို့ခေါ်တယ်ဒီတော့ အဲ့ဒီမချမ်းသာမစင်ရဲခေါ်တဲ့အလဲကဖြစ်နေတဲ့ခံစားမှုပါထက်လိုက်ရဲ့ခံစားမှုဘယ်နှမျိုးဖြစ်သွားတော့၅မျိုးပါတွေပါလိမ့်မလို့ ကိုယ်နဲ့စက်တဲ့ဆင်းရဲကိုဒုက္ခဝေဒနာလို့သုံးတယ်ကိုယ်နဲ့စက်တဲ့ဆင်းရဲကိုဒုက္ခဝေဒနာလို့သုံးတယ်စိတ်နဲ့စက်တဲ့ဆင်းရဲကြတော့ဒေါမနတဝေဒနာလို့သုံးတယ်အဲကြောင့်ဒုက္ခဝေဒနာဆိုရင်ကိုယ်ဆင်းရဲလို့လွယ်လွယ်မှတ်ရော ဒေါမနတဝေဒနာဆိုရင်တော့စိတ်ဆင်းရဲလို့လွယ်လွယ်မှတ်ရအဲ့ဒါလိုပဲချမ်းသာကြတော့လေကိုယ်နဲ့စက်တဲ့ချမ်းသာကိုဒုက္ခဝေဒနာလို့သုံးတယ်စိတ်နဲ့စက်တဲ့ချမ်းသာကိုသောမနတဝေဒနာလို့သုံးတယ်နားလဲလား ကိုချမ်းသာကိုဘယ်လိုသုံးသလဲဒုက္ခဝေဒနာစိတ်ချမ်းသာကိုသောမနတဝေဒနာကိုဆင်းရဲကိုစိတ်ဆင်းရဲကိုမချမ်းသာမဆင်းရဲကြတော့ဥပိ္ပခာဝေဒနာဟုတ်ကဲ့လားအဲ့တော့ခံစားမှုပဲနှမျိုး ပါဠိလိုပြောစမ်းမှာဟုတ်ပြီလားဒုက္ခဝေဒနာဆိုတာဘာဆင်းရဲလဲဒေါမနတဝေဒနာဆိုတာဒုက္ခဝေဒနာဆိုတာ သောမနတဝေဒနာဆိုတာဥပိ္ပခာဝေဒနာဆိုတာအင်္ဂလိပ်ကဘာသာပြန်တော့ဥပိ္ပခာဝေဒနာကို neutral feeling လို့ပြန်တယ် neutral neutral feeling ဆိုတာ အလေကဖြစ်နေတဲ့ခံစားမှုချမ်းသာတယ်လည်းမဟုတ်ဘူးဆင်းရဲတာလည်းမဟုတ်ဘူးဝမ်းသာတာလည်းမဟုတ်ဘူးဝမ်းနည်းတာလည်းမဟုတ်ဘူး neutral feeling အဲ့ဒီဝေဒနာ၅မျိုးလုံးဘယ်ဝေဒနာပဲဖြစ်ဖြစ်ဖြစ်တဲ့ဝေဒနာကို ရှုသိရမယ်ဟုတ်ကဲ့လားဥပ္ပခဝေဒနာဖြစ်လဲရှုသိရမယ်ဒုက္ခဝေဒနာဖြစ်လဲရှုသိရမယ်သောမနတဝေဒနာဖြစ်လဲရှုသိရမယ်ဒုက္ခဝေဒနာဖြစ်လဲရှုသိရမယ်ဒေါမနတဝေဒနာဖြစ်လဲရှုသိရမယ်ဘာကြောင့်ရှုသိရမှာလဲဟမ် အမှန်တိုင်းသိတော့ဘယ်လိုသိမလို့ဟမ်ဒုက္ခဝေဒနာသိတဲ့အခါပထမဆုံးကတော့ မခံသာတဲ့အခန့်ခက်တဲ့သဘောသိမှာမဟုတ်လားနောက်ကြတော့ပိုးပြီးတော့တမာရီအားကောင်းလာတော့အဲ့ဒီအခန့်ခက်တဲ့သဘောမခံသာတဲ့သဘောဟာ ဖြစ်ပေါ်လာတယ်ပျောက်သွားတယ်ပေါ်လာတယ်ပျောက်သွားတယ်အဲ့ဒါသိတာပေါ့ပေါ်လာ ပြီးတော့ဘယ်နှစ်နာရီတည်ရနေတာချက်ချင်းပဲ ရောက်သွားပြက်သွားတယ်ဟုတ်တယ်မဟုတ်လားအဲ့ဒါသိလာတယ်ပထမမခံစားတဲ့သဘောအခံခက်တဲ့သဘောပဲလို့သိတာကဒုက္ခရဲ့သဘာဝလက္ခဏာကိုသိတယ်လို့ခေါ်တယ်ဒုက္ခရဲ့သဘာဝလက္ခဏာကိုသိတယ်နောက်အဲ့ဒီနာနေတဲ့သဘောအခံခက်တဲ့သဘောမခံစားတဲ့သဘောဟာ ဖြစ်ပေါ်လာလိုက်ပျောက်သွားလိုက်ဖြစ်ပေါ်လာလိုက်ပျောက်သွားလိုက်ရှူရင်းရှူရင်းနဲ့ဓာတ်ထိတွေ့နေတဲ့အခါကျတော့မမြဲတဲ့သဘောအနိစ္စကိုသိတယ်မမြဲတာသိရင်ဆင်းရဲတာသိတယ်ပုဂ္ဂိုလ်သတ္တဝါအတ္တမဟုတ်တာလည်းသိသွားတယ်အဲ့ဒါကတော့ပါမညလက္ခဏာကိုသိတယ်လို့ခေါ်တယ်ဖြစ်ပေါ်ပြီးပြည့်ပြည့်သွားလို့မမြဲတဲ့သဘော င်းရဲတဲ့သဘောပုဂ္ဂိုလ်သတ္တဝါမဟုတ်ဘူးမခံစားတဲ့သဘောတက်တက်ပဲအဲ့လိုသိတာကသာမညလက္ခဏာကိုသိတယ်အခုလက္ခဏာဘယ်နှမျိုးပြောတော့ပါပါတော့ဘလို့သိတာကသဘာဝလက္ခဏာသိတာလဲ ဘောလက္ခဏာဘယ်လိုသိတာကသာမညလက္ခဏာသိတာလဲသာမညလက္ခဏာကိုသိတာထို့တူပဲဒုက္ခဝေဒနာချမ်းသာတဲ့ခံစားမှုလည်းဒီတိုင်းပေါ့ချမ်းသာနေတယ်ကောင်းနေတယ်လို့သိနေရင်သဘာဝလက္ခဏာကိုသိတာအဲ့ဒီချမ်းသာတဲ့ကောင်းတဲ့သဘောလေး ဖြစ်ပေါ်လာလိုက်ပျောက်သွားလိုက်ဖြစ်ပေါ်လာလိုက်ပျောက်သွားလိုက်ရှူရင်းရှူရင်းနဲ့အဲ့ဒါလို့သွားတွေ့ပြီဆိုတော့ဘာကိုသိတာလဲပါမညာလက္ခဏာကိုသိတာအဲ့ဒါလို့ပဲအရှုခံရုပ်တိုင်းနာတိုင်းမှာအဲ့ဒီသဘောနှမျိုးနဲ့သိတယ်ပထမသဘာဝလက္ခဏာသိတယ်နောက်ပါမညာလက္ခဏာသိတယ် သဘာဝလက္ခဏာသိပြီဖြစ်စေတာမယလက္ခဏာသိပြီဖြစ်စေစိတ်တည်ငြိမ်မှုတမာရီအားကောင်းမှပဲသိတယ်စိတ်ကမတည်ငြိမ်ဘဲနဲ့ဟိုစဉ်းစားဒီစဉ်းစားဟိုရောက်ဒီရောက်ကိုတွေးဒီတွေးတွေးနေပြီစိတ်မတည်ငြိမ်ဘူးဆိုရင်တော့မသိဘူးစိတ်ကရှုရအာယုံမှာတီးနေမှနာရာရှုရင်နာရာဘောမှာပဲစိတ်ကစိုက်ပြီးတီးနေမှတပြေပြေအဲ့ဒီနာတဲ့သဘောရဲ့မခံစားတဲ့သဘောပြီးတော့အဲ့ဒီမခံစားတဲ့သဘော နာတာလေးပေါ်လာလိုက်ပြောက်သွားလိုက် ပေါ်လာလိုက်ပြောက်သွားလိုက်ပြီးတော့မှသိထို့တူပဲချမ်းသာတာတွေးပြန်ပြီဆိုလို့ရှိရင်ဟိုးချမ်းသာလိုက်တာဆိုချမ်းသာတယ်ချမ်းသာတယ်ချမ်းသာတယ်ချမ်းသာတယ်စိတ်ကလေးငြိမ်ပြီးတော့အေးနေရင်ချမ်းသာတယ်အဲချမ်းသာတယ်ချမ်းသာတယ်ချမ်းသာတယ်ရှုလို့ချမ်းသာနေတဲ့သဘောကောင်းနေတဲ့သဘောသိနေတာကသဘောလက္ခဏာသိတာရှုရင်ရှုရင်လည်းအဲ့ဒီချမ်းသာလေး ဖြစ်လာလိုက်ပြက်သွားလိုက်ပေါ်လာလိုက်ပျောက်သွားလိုက်နဲ့အဲ့ဒါသိတာကသာမညလက္ခဏာသိတာထို့တူပဲဖောင်းတာရှုလဲအဲ့လိုသိရတယ်ပိန်တာရှုလဲအဲ့လိုသိရတယ်ကြွားတာလှမ်းတာခြားတာရှုလဲအဲ့လိုသိရတယ်ဝါတယ်ဝါတယ်မျိုးတယ်မျိုးတယ်ရှုလဲအဲ့လိုသိရတယ်သဘောလက္ခဏာသာမညလက္ခဏာနှမျိုးလုံးသိရအဲ့ဒါလိုသိတာဝိပဿနာညာအဲ့ဒါလိုမှ မသိသေးရင် ဝိပဿနာဉာဏ်မဟုတ်သေးဘူးဟုတ်ကဲ့လားဒါအဲ့ဒါကဟိုဒုက္ခနဲ့ပတ္တတာနဲ့ပဲဝေဒနာရောက်သွားတာနောက်အနတ္တမဟုတ်လားအနိစ္စဒုက္ခအနတ္တအနတ္တကအတ္တမဟုတ်ဘူးအတ္တမရှိဘူးလို့ခေါ်တယ် အသက်ဝိညာဉ်အဲတော့အနတ္တဆိုတာအသက်ဝိညာဉ်မဟုတ်ပါတကားအသက်ဝိညာဉ်မရှိပါတကားခုနဝေဒနာခန္ဓာပြီးတော့သင်ညက်ခန္ဓာသင်ညက်ခန္ဓာဆိုတာမှတ်သားတဲ့သဘောတရားအစုဟုတ်ကဲ့လားသင်္ခါရခန္ဓာဆိုတာတော့စေစောပြုလို့အာထုံမှုတရားအစု စေစောပြုလို့အထုမှုတရားအစုဆိုတော့ယောဂီတွေ့လွယ်အောင်ဆိုရင်ခံစားတာနဲ့မှတ်သားတာမှတပါကြည်အနဲ့စိတ်ထဲမှာ ဖြစ်နေတဲ့သဘောတွေဟာသင်္ခါရခန္ဓာလို့မှတ်အဲသိတာလည်းရှိသေးတယ်သိတာရဲ့သိုံလေးသိတာရဲ့ခံစားတာရဲ့မှတ်သားတာရဲ့ အဲ့ဒီသုံးမျိုးမှတစ်ပါးကြံတဲ့စိတ်သဘောတွေဟာသင်္ခါရခန္ဓာဒါကြောင့်မလို့တခါတည်းရာနာခန္ဓာ၄ပါးပြောတဲ့အခါအဲ့ဒါလိုပြောရတယ်ခံစားတာကဝေဒနာခန္ဓာမှတ်သားတာကသင်ညေခန္ဓာသိတာကဝိညာဉ်နဲ့ခန္ဓာအဲ့ဒီ၃မျိုးမှတစ်ပါးကြံတဲ့စိတ်သဘောတွေကသင်္ခါရခန္ဓာ အဲ့ကြတော့မသိလွယ်ဘူးလားသိလွယ်ပါတယ်စေစောပြုလို့အာထုတ်မှုတရားအစုသင်္ခါရခန္ဓာဆိုတော့သို့သာဆိုရတယ်ဘာမှမသိဘူးဘယ်ဟာတွေမှမသိဘူးပေါ့မဟုတ်ဘူးလားစကလုံးနာလိုက်ဆိုလဲရတယ်ဘယ်ဟာတွေမှမသိဘူးဒါတော့အခုနလို့ပြောတဲ့အခါကျတော့တန်သိရတာပေါ့ ခံစားတာကဝေဒနာခန္ဓာမှတ်သားတာကသင်ញဲခန္ဓာသိတာကဝိညာဉ်နဲ့ခန္ဓာအဲ့ဒီခံစားမှတ်သားသိပုံမျိုးမှတပါးကြံတဲ့စိတ်ထဲမှာဖြစ်နေတဲ့သဘောတွေကသင်္ခါရခန္ဓာမဟုတ်ဘူးလားအဲဒီနေ့တဂိုင်းတယောက်ကငိုက်တဂိုင်းတယောက်ကငိုက် ဒါဖြင့်အဲ့ဒီငိုက်တဲ့စိတ်ကဘာခန္ဓာငိုက်တဲ့စိတ်ကဘာခန္ဓာငိုက်တဲ့စိတ်ဟာခံစားတာဟုတ်လားမှတ်သားတာရောဟုတ်လားသိတာရောဟုတ်လားဒါဖြင့်သူဘာခန္ဓာဖြစ်သင်္ခါရခန္ဓာပေါ့လွယ်လွယ်လေးအဲ့ဒါပြောတာစိတ်ဆိုးနေရင်ဟော ဘာခန္ဓာတော့သင်္ခါရခန္ဓာပဲပေါ့စိတ်ဆိုးတယ်ဆိုတာခံစားတာလည်းမဟုတ်ဘူးမှတ်သားတာလည်းမဟုတ်ဘူးသိတာလည်းမဟုတ်ဘူးဒေါသထွက်နေမဟုတ်လားအဲအဲ့ဒါဘာခန္ဓာတော့သင်္ခါရခန္ဓာပေါ့နေလေကသမင်းသိစမကောင်းတာနဲ့နည်းနည်းစားအခုတော့ဗိုက်စားလိုက်တာ ဗိုက်စာတော့ဘာဖြစ်တယ်စားကျင်တာမဟုတ်မဟုတ်လားအဲ့ဒီစားကျင်တာဘာခန္ဓာလဲဟမ်သင်္ခါရခန္ဓာပေါ့သူကခံစားတာလည်းမဟုတ်ဘူးမှတ်သားတာလည်းမဟုတ်ဘူးမဟုတ်လားသိတာလည်းမဟုတ်ဘူးစားခြင်းနေတာချင်းချင်းချင်းမဟုတ်ဘူးလားအဲအဲ့တော့သူကဘာတော့ အာရခန္ဓာကာယအဲ့ဒီနေရာမလွယ်ဘူးလားအဲလွယ်တယ်ဟိုနေရာတော့အဘိဓမ္မာတွေသင်တဲ့ပုဂ္ဂိုလ်တွေပြောတဲ့နေပဲနော်အခုကတော့အဘိဓမ္မာမတတ်တဲ့ပုဂ္ဂိုလ်တွေနားလည်လွယ်တဲ့နေဟုတ်လားကိုင်းသူနာကစိတ်ငကကြီးမြင်ပြီးတော့သူ့ကိုမနာလိုစိတ်ဖြစ်နေတယ်မလေး ငါရှိမှဒီစိတ်ငကကြီးတဝင်းဝင်းနဲ့မနာလိုစိတ်ဖြစ်တယ်ဘာခန္ဓာလဲသင်္ခါရခန္ဓာဘုဘယောဂီကစာရေးခြင်းနဲ့သူ့မှာဘောပင်မပါဘူးကို့မှာဘောပင်ပါတဲ့ယောဂီကမှတ်ခြင်းနဲ့တောင်းတယ်အဲ့ဘောပင်လေးခဏပေးပါရေးခြင်းမပေးနိုင်ဘူး ဒီမှာရေးနေတာမတွေ့ဘူးလားမပေးနိုင်ဘူး။ကဲအဲ့ဒါဘာခန္ဓာတော့မစ္စရိယခေါ်တယ်။နှမျောတယ်တွန့်တိုးတယ်ဝန်တိုးတယ်မစ္စရိယသင်္ခါရခန္ဓာကဲသင်္ခါရခန္ဓာနားလည်ဗလားယောဂီတို့သင်္ခါရခန္ဓာများတရားရှုမှတ်ရလားမေးရင်နော်ပြောတတ်ပါမလား ဟောဟောဟောစိတ်တွေရှုရဖောင်းတာပိန်တာပေါ်မနေဘဲနဲ့ဟိုစဉ်းစားဒီစဉ်းစားဆိုရင်တော့ဟဲ့အဲ့တော့စဉ်းစားတယ်စဉ်းစားတယ်မရှုဘူးလားအဲ့တော့သင်္ခါရခန္ဓာမရှုရဘူးလားအဲခုနစိတ်ဆိုးတော့စိတ်ဆိုးတယ်မရှုရဘူးလားအဲ့ဒါသင်္ခါရခန္ဓာမဟုတ်ဘူးလားအဲနားလည်ပြီလား အဲတော့ယောဂီတို့သင်္ခါရခန္ဓာများတရားရှုဘူးလားလို့ဆိုရင်တော့ဘယ်လိုရှောက်ရလဲအမြဲရှုနေရပါတယ်ဖေဟာမဟုတ်ဘူးလားစိတ်ကအမြဲထွက်နေမဟုတ်လားအဲ့ဒီသင်္ခါရခန္ဓာရှုဖို့အရေးအကြီးဆုံးပဲအဲ့ဒီသင်္ခါရခန္ဓာခေါ်တဲ့အဲ့ဒီစိတ်မှလည်းပဲဖြစ်ပြီးပြက်လို့မမြဲတဲ့သဘောရှိတယ်ဖြစ်ပြက်မပြတ်နှိမ့်ဆက်လို့ဆင်းရဲတဲ့သဘောရှိတယ် ဖြစ်ချီပြက်ချီနဲ့မတည်မြဲတဲ့သင်္ခါရဆင်းရဲလည်းရှိတယ်အဲ့ဒီစိတ်ဟာအသက်လည်းမဟုတ်ဘူးဝိညာဉ်လည်းမဟုတ်ဘူးလူလည်းမဟုတ်ဘူးနတ်လည်းမဟုတ်ဘူးပြမလည်းမဟုတ်ဘူးဆိုတော့အနတ္တမဟုတ်ဘူးလားအဲ့ဒါရှုရင်မသိဘူးလားအဲရှုတာဟာအဲ့ဒီမမြဲဆင်းရဲပုဂ္ဂိုလ်တ attva အသက်ဝိညာဉ်အတ္တမဟုတ်တဲ့သဘောပဲလို့သိဖို့ရှုတာ အဲသင်္ခါရခန္ဓာရှုတာလဲသိဖို့ရှုတာဝေဒနာခန္ဓာရှုတာလဲသိဖို့ရှုတာသင်္ညေခန္ဓာရှုတာလဲသိဖို့ရှုတာဝိညာဉ်နဲ့ခန္ဓာရှုတာလဲသိဖို့ရှုတာဟုတ်ကဲ့လားဝိညာဉ်နဲ့ခန္ဓာဆိုတာဘာတော့သိနေတာလေသိုံလေးသိနေတာလေအတန်ကြားရင်အတန်လို့သိနေတာလေ အစင်မြင်အစင်လို့သိနေတာလေဒီလောက်ကလေးပဲအဲ့ဒါဟာလှတယ်မလှဘူးဆိုတာစိတ်ရဲ့အလုံးဝိညာဏရဲ့အလုံးမဟုတ်ဘူးလှတယ်မလှဘူးဆိုတာကောင်းတယ်မကောင်းဘူးခံစားရလဲဝိညာဏရဲ့အလုံးမဟုတ်သူ့အလုံးကသိုံလေသိုံလေသိသိပေးလိုက်တာအဲ့ဒါဝိညာဉ်နဲ့ခန္ဓာဒီတော့ ခံစားမှုဆင်းရဲခံစားချမ်းသာခံစားအဲ့ဒီခံစားမှုဟာလူလားနတ်လားပြမလားဘာမဟုတ်တာတော့လူလည်းမဟုတ်ဘူးနတ်လည်းမဟုတ်ဘူးပြမလည်းမဟုတ်ဘူးဒါဖြင့်အသက်လားဝိညာဉ်လားမဟုတ်ဘူးလားသိကြလား ဒါဖြင့်သူ့ကိုအတ္တခေါ်ရမလားအနတ္တခေါ်ရမလားခံစားမှုဝေဒနာဟာအသက်ဝိညာဉ်အတ္တမဟုတ်ဘာလဲခံစားတဲ့သဘောပဲဟုတ်တယ်မဟုတ်လားအဲ့ဒါပြောတာအနတ္တဆိုတာအနတ္တဆိုတာခံစားတဲ့ဝေဒနာလည်းအနတ္တပဲဘာကြောင့်လဲသူဟာအသက်ဝိညာဉ် အတ္တမဟုတ်ဘူးမှတ်သားတဲ့ပညာကရောတစုံတရာသိလိုက်တာနဲ့မှတ်လိုက်တယ်အဲမှတ်လိုက်တဲ့အဲ့ဒီမှတ်သားတဲ့ပညာသူကအသက်လားဝိညာဉ်လားလူလားနတ်လားပြမလားဒါဖြင့်ပါတော့မှတ်သားတဲ့သဘောမျှပဲမဟုတ်လားအဲ့ဒါကြောင့်သူဟာ အနတ္တအသက်ဝိညာဉ်အတ္တမဟုတ်ဘူးဒါပေမဲ့အမေငါကမှတ်ဉာဏ်သိကောင်းတာလို့မပြောဘူးလားကဲငါကမှတ်တာလားစိတ်ကမှတ်တာလားဟုတ်သလားအဲစိတ်ကမှတ်တယ်ဆိုတာတကယ်စိတ်ကမှတ်တာလားသိညာကမှတ်တာလားဟုတ်ကဲ့လား ဒါဖြင့်ငါမှတ်တယ်ဆိုတာမှန်သလားမှန်ပါဘူးမှတ်တာကိုငါလို့ယူဆတာမဟုတ်ပါအဲ့လိုဆိုလို့ရှိရင်မှန်သလားမှားသလားမှန်ပါဘူးအဲ့ဒါကိုအမှားမြင်တာတဲ့သက်ကာယဒိဋ္ဌိအတ္တဒိဋ္ဌိခေါ်တယ်စိတ်မှတ်တာကိုပဲမှတ်တဲ့ငါရှိတယ်ငါမှတ်တယ်လို့အဲ့ဒါလိုယူဆတာအထင်မှားတာအဲ့ဒါ သက္ကာယဒိဋ္ဌိအတ္တဒိဋ္ဌိအရှိသဘောအမှန်သဘောကို သူအရှိသဘောအမှန်သဘောအတိုင်းမသိမမြင်မဲနဲ့တခြားတမျိုး တမီပုဂ္ဂိုလ်တ attva အနေနဲ့သိတာမြင်တာကိုတက္ကာယဒိဋ္ဌိအတ္တဒိဋ္ဌိခေါ်တယ်အခုမှတ်တယ်ဆိုတာသိညာကမှတ်တာပဲသိညာဆိုတာစိတ်သဘောတစ်မျိုးပဲ စိတ်သဘောဆိုတာစေတသိက်ပဲတင်ညာမှတ်တာပဲဒါပေမဲ့လို့ငါမှတ်တယ်လို့သွားပြီးတော့ယူဆတယ်မဟုတ်လားအဲ့တော့တကယ်အရှိမှတ်သားမှုတင်ညာကိုမရှိတဲ့ပုဂ္ဂိုလ်တ attva ဆိုတဲ့အရာနဲ့သွားပြီးတော့ identify လုပ်လိုက်တာอืมဗမာစကားပဲလို့ပြောရမလို့မသိပါဘူး ပုဂ္ဂိုလ်ပဲတ attva ပဲငါပဲလို့သွားဆွဲလိုက်တာမဟုတ်လားအဲ့ဒါမှန်သောဆွဲမှုလားမှားသောဆွဲမှုအဲ့ဒါကိုသက္ကာယဒိဋ္ဌိအတ္တဒိဋ္ဌိခေါ်တယ်သက္ကာယတကယ်ရှိအဟုတ်ရှိတဲ့တရားကိုဒိဋ္ဌိတကယ်မရှိအဟုတ်မရှိတဲ့သဘောအနေနဲ့အမှားသိမြင်တာ မှတ်သားတယ်ခံစားတယ်ဆိုတာတကယ်ရှိတာမရှိဘူးလားမှတ်သားတယ်ခံစားတယ်ဆိုတာတကယ်မရှိဘူးလားဘယ်သူကမှတ်သားတာလဲစိတ်ကမှတ်သားတယ်ဘယ်သူကခံစားတာလဲစိတ်ကခံစားဒါပေမဲ့အဲ့ဒီမှတ်သားမှုခံစားမှုကိုစိတ်ခံစားမှုလို့မမြင်မဲနဲ့ငါကမှတ်လိုက်တာ ဆိုတော့မှတ်သားတာကိုဘာလို့ဆွဲလိုက်လဲငါလို့ဆွဲလိုက်တယ်ပုဂ္ဂိုလ်တ attva လို့ဆွဲလိုက်တယ်ပုဂ္ဂိုလ်တ attva လို့မြင်လိုက်တယ်ဒါဖြင့်အဲ့ဒီအဆွဲအဲ့ဒီအသည့်အမြင်မှန်သလားမှားသလားအဲ့ဒါကြောင့်သက်ကာယတကယ်ရှိအဟုတ်ရှိတဲ့ခံစားတဲ့သဘောမှတ်သားတဲ့သဘောကိုဒိဋ္ဌိတကယ်မရှိအဟုတ်မရှိတဲ့ပုဂ္ဂိုလ်တ attva အနေနဲ့အသည့်အမြင်မှားနေခြင်း အဲ့ဒါကိုတက္ကရာဒိဋ္ဌိအတ္တဒိဋ္ဌိလည်းခေါ်တယ်။ဘာကြောင့်လဲဆိုငါပါနေတယ်လေ။မသားတတ်တဲ့တည်မြဲနေတဲ့ငါရှိတယ်လို့ယူဆတာ။အမှန်တော့မှတ်သားတဲ့သင်ညာဖယ်လိုက်လို့ရှိရင်မှတ်တဲ့လူဆိုတာရှိမလား။မရှိဘူး။ခံစားတဲ့ဝေဒနာဖယ်လိုက်ရင်ခံစားတဲ့လူဆိုတာရှိမလား။မရှိဘူး။ အဲ့ဒီခံစားတာမှတ်သားတာကိုပဲဝေဒနာခန္ဓာသင်္ညာခန္ဓာနောက်သင်္ခါရခန္ဓာခုနလွင့်တဲ့စိတ်လွင့်တဲ့စိတ်ဟာပုဂ္ဂိုလ်လားတ attva လားယောက်ျားလားမိန်းမလားနတ်လားပြမလားဘာတော့အဲအဲ့ဒါလို့ဆိုလို့ရှိရင် လွတ်တဲ့စိတ်ကလေးဟာအသက်ဝိညာဉ်လေးပေါ့ဒါဖြင့်ဘာတော့အဲလွတ်တဲ့စိတ်သဘောပဲဟုတ်ကဲ့လားအဲ့တော့လွတ်တဲ့စိတ်ဟာအသက်ဝိညာဉ်အတ္တမဟုတ်ဘူးဒါကြောင့်အနတ္တဟုတ်သလားအဲ့ဒီ လွတ်တဲ့စိတ်ဟာလွတ်တဲ့စိတ်သဘောမျှပဲလို့သိအောင်လွတ်နေလွတ်နေလွတ်နေစဉ်းစားတယ်စဉ်းစားတယ်စဉ်းစားတယ်တွေးတယ်တွေးတယ်နဲ့ရှုနေရတာဘာကြောင့်လဲဆိုတော့အဲ့လိုမရှုဘူးဆိုလို့ရှိရင်စိတ်ကိုသီးသီးတန်းတန်းစိတ်ပဲလို့မမြင်ဘူးဘာနဲ့တွဲတွဲနေလဲငါနဲ့တွဲတွဲနေတယ်ငါစဉ်းစားတယ်ငါတွေးတယ်ငါမြင်တယ်လို့ငါနဲ့တွဲနေ အဲ့ဒါစဉ်းစားတယ်စဉ်းစားတယ်တွေးတယ်တွေးတယ်စိတ်ကူးတယ်စိတ်ကူးတယ်နဲ့ထပ်ခါထပ်ခါယူတော့အော်ဒါဟာစိတ်ကလေးတက်တက်ပဲလို့သိမလားဘူးလားသိလာတဲ့အခါကျတော့ငါပါသေးတာဩသက္ကာယဒိဋ္ဌိပြုတ်သွားရောအဲ့ဒါလို့ပြုတ်အောင်အတ္တဒိဋ္ဌိပြုတ်အောင်အနတ္တမြင်အောင်ရှုရတာဘာကိုပဲရှုရှုအဲ့ဒီသဘောပဲ ဇင်းညာလျှောက်တဲ့အခါကြွားတယ်လှမ်းနေချတယ်ရှုလဲကိုကကောင်းကောင်းမလျှောက်တတ်သေးခင်တမာရီမဖြစ်သေးခင်တော့ငါကကြွားလိုက်တယ်ငါကလှမ်းလိုက်တယ်ငါကချလိုက်တယ်ပဲငါသွားနေတယ်ပဲအဲ့လိုပဲမြင်တာပဲဒါပေမဲ့စူးစူးဆိုင်ဆိုင်ပိုးပြီးရှုလာလို့တမာရီဖြစ်လာတဲ့အခါကျတော့ကြွတယ်ဆိုတွေ့ချင်းတွေ့ချင်းအထဲရွေ့ရွေ့ရွေ့ရွေ့လာတာသိတယ် လှမ်းတယ်ဆိုတရွေချင်းတရွေချင်းရှေ့ရွေရွေရွေရွေသွားတာသိတယ်ချတယ်ဆိုလို့ရှိရင်တရွေချင်းတရွေချင်းအောက်ရွေရွေရွေရွေကျသွားတာသိတယ်နောက်တလှမ်းနဲ့အဲ့လိုပဲကြွရွေမှုတွေလှမ်းရွေမှုတွေချရွေမှုတွေတွေ့သွားတယ်စိတ်ထဲမှာအဲ့လိုတွေ့တော့ရွေးမှုတွေတွေ့ပါများလာလို့ပိုးပူရှင်းလာတဲ့အခါကျတော့ ခြေတော့ပုံသဏ္ဍာန်တစ်ခါတည်းပျောက်သွားရောရွေးတာတည်းကြီးပဲစိတ်ကတွေးနေတော့မျက်စိကလည်းခြေတော့ရှိ6ပေ4တောင်လောက်လှမ်းမျက်လွှာချပြီးကြည်ထားတာဟုတ်ကြည်ထားတော့စိတ်ကပဲအဲ့ဒီရွေရှားမှုတွေသိနေတာသိနေတော့ကြွတယ်ရှုလဲရွေတာတွေပဲသိတယ်လှမ်းတယ်ရှုလဲရွေတာတွေပဲသိတယ်ချတယ်ရှုလဲ ရွေ့တာတွေပဲသိတယ်အဲ့ဒါလို့ရွေ့တာတွေကြီးပဲသိနေတယ်ပုံသဏ္ဍာန်မတွေ့ရတော့ဘူးဆိုတော့ငါခြီတော့လို့ရှိအောင်မလားရှိပါဘူးငါခြီတော့မှမရှိရဲ့အဲ့ဒီအခိုင်မှာငါကောရှိသေးလားရှိပါဘူးဘာပဲတွေ့နေလဲဟဲ့ရွေ့တဲ့သဘောတွေပဲတွေ့နေအဲ့ရွေ့တဲ့သဘောဆိုတာဝါယောဓာတ်မဟုတ်လားလေပဲမဟုတ်လား အဲ့သူအမှန်တိုင်းသွားပြီးရွေသဘောမျှပဲလို့သိတော့အမှားသိဖြစ်တဲ့ငါကြွတယ်လှမ်းနေချတယ်ငါသွားတယ်ဆိုတော့သက္ကာယဒိဋ္ဌိအတ္တဒိဋ္ဌိကြီးပြုတ်မသွားဘူးလားအဲအဲ့လိုသိအောင်ရှုတာအဲ့လိုသိအောင်ရှုတာဒီနေ့မနေ့ကထေရဝါဒ University သွားပြီးတော့ lecture ပေးရတယ်ကြာသပတေးနေ့တိုင်းပေးရတယ်မနေ့အဲ့ဒီမှာလည်းပဲဒီဟာကိုပဲရှင်းရှင်းလင်းလင်းပြောခဲ့တယ်ရှင်းရှင်းလင်းလင်းပြောခဲ့တယ်ပြည်တွင်းပြည်ပဘုန်းကြီးရောလူရောအကြောင်းသားတွေတရားကျော်လောက်ရှိတယ်ပြည်ပအများတာပေါ့လေပြည်တွင်းကနေပါတယ်အဲ့ဒီမှာလည်းပဲဒီအနတ္တသဘောသိပုံကိုဒီလိုပဲပြောခဲ့တယ် ဒါကြောင့်ဒီကလိုက်ပြီးနာတဲ့နိုင်ငံခြားယောဂီတွေဒီနေ့နေ့လေတရားစစ်တော့အဲ့ဒီတရားလိုက်နာလိုက်တာတိတ်အကျိုးရှိတာပဲတဲ့သူတို့အဲ့လိုတွေးတာပဲတဲ့ဒါပေမဲ့မပြောတတ်ဘူးတဲ့မပြောတတ်ဘူးတဲ့အဲ့တော့အခုတော့အဲ့ဒါနားလိုက်ရတော့ပိုးရှင်းရှင်းလင်းလင်းသိလာတယ်အဲ့ဒါအနတ္တကိုသိတာ ဘာကိုပဲရှုရှုကွေးလို့ကွေးတယ်ကွေးတယ်ရှုရှုဆန်းလို့ဆန်းတယ်ဆန်းတယ်ရှုရှုထားလို့ထားတယ်ထိုင်လို့ထိုင်တယ်ရှုရှုဥချလို့ဥချတယ်ရှုရှုအဲ့ဒီအနိစ္စဒုက္ခအနတ္တအထူးသဖြင့်အနတ္တသိအောင်ရှုတာပဲသေးသေးချာချာစူးစူးဆိုင်ဆိုင်တမာရီဖြစ်အောင်ရှုရင်သိကလည်းသိတာပဲသိတာမှရှင်းရှင်းချင်းသိတယ် ဟိုမဟာစီရိတ်တာမှာတရားပြတော့ကယောဂီတယောက်သူကတရားလည်းတော်တော်ရင့်နေပြီကောင်းလဲကောင်းတယ်ဥချတော့အမှတ်စိတ်စိတ်နဲ့ချတာသုံးကြိမ်ချမတော်သေးဘူး၄ကြိမ်ချမတော်သေးဘူး၅ကြိမ်ချ၆ကြိမ်ချ9ကြိမ်ချချတော့ဟဲ့ယောဂီဥချလာကြီးလားလို့နဲ့ဟာသုံးကြိမ်ချတော့ပေါ့ဆို ဥချရတာအရသာရှိလုံးလို့အရသာရှိတယ်ဆိုတာတခြားမပြောမဟုတ်ဘူးအဲ့လိုဥချရခါရွေ့တာလေးလိုက်ရှိတော့ရွေ့တာလေးတွေအဆက်ဆက်ဆက်ဆက်ဖြစ်ဖြစ်ဖြစ်ဖြစ်ပျောက်ပျောက်ပျောက်သွားတာအဲ့ဒါကိုတွေ့နေရတာအရသာရှိတာအဲ့ဒါပြောတာအဲ့ဒါဥချရတာအရသာရှိလုံးလို့တဲ့ဒါကြောင့်အသေးစိတ်အမူအရာသာတကယ်ဂယုစိုက်ပြီးတော့ရှုမှတ်မှုချင်းစက်စက်မိအောင်စူးစူးစိုက်စိုက်ဖြည်းဖြည်း စိတ်စိတ်အာထုတ်ပြီဆိုရင်တော့အဲ့ဒီယောဂီကတော့ရှင်းရှင်းလင်းလင်းကြီးတွေ့ပြီးတာမှတ်ရအောင်အဲအသေးစိတ်အမူအရာအထင်သေးပြီးတော့ဘယုမဆိုင်တဲ့အတွက်ယောဂီကတော့တလထုတ်လည်းမတွေ့သေးဘူးနှစ်လထုတ်လည်းမတွေ့သေးဘူးတစ်နှစ်ထုတ်လည်းမတွေ့ပါဘူးအသေးစိတ်အမူအရာကဘယုမဆိုင်တဲ့ယောဂီကတော့အဲအခုဒီမှာ တွေ့လိမ့်မယ်နိုင်ငံသားယောဂီဘုန်းကြီးတွေတော်တော့ကိုဖြည်းဖြည်းစိတ်စိတ်မှန်သဘောပေါက်လာတချို့ဘုန်းကြီးများဘုန်းကြီးတို့ကနောက်ကြမှစားတာဘုန်းကြီးတို့စားပြီးတော့သူတို့ကစားလို့မပြီးသေးဘူးမှတ်တော့မယ်အဲတရားလျှောက်တဲ့အခါကျတော့လေအဲသူတို့တွေ့တယ် ဒါအသေးစိတ်မူရခူးဆိုင်လို့နိုင်ငံခြားဘုန်းကြီးအကုန်လုံးတော့မဟုတ်ဘူးတချို့ကတော့ခက်ကြဲကြဲပဲများသောအားဖြင့်သေသေးချာချာရှုသေသေးချာချာရှုတဲ့ယောဂီကအဲ့ဒါတရားကောင်းတာအဲ့တော့အနတ္တသိဖို့နားလည်ပြီလားအရှုခံရုပ်လည်းအသက်ဝိညာဉ်အတ္တမဟုတ်အရှုခံနာမ်လည်း အသက်ဝိညာဉ်အတ္တမဟုတ်လို့ရှုရင်းနဲ့တွေ့သိသွားတာဒါပေတဲ့ဒါကဖြတ်လန်းကပြောတာအနတ္တကိုတီးတဲ့ပို့ပြီးနည်းနည်းသေးသေးချာချာလေးပြောเสียရှိသေးတယ်နားမထောင်ញင်ဘူးမဟုတ်လားအဲမထောင်ញင်လည်းမပြောတော့ဘူး ဟုတ်ကဲ့လားဒီကနေ့တော့ဒါလောက်ဆိုတော်ပြီနော်အမှန်ဒီကနေ့ဥသောဗိဒဟောဖို့နေဘုန်းကြီးကနဲ့ပြန်ဆိုမဟောနိုင်နဲ့ပြန်တောက်ကြနေမော်ပြီးသွားတရားစီရအဲ့ဒါလည်းတကြောင်နောက်တခါဒီကနေ့ကဒါနပြုတဲ့ပုဂ္ဂိုလ်ကနိုင်ငံခြားသားဖြစ်နေ အဲ့တော့ဒါနကြောင့်ဟောเสียမလို့မလို့တော့ဝိပဿနာပဲလွတ်လွတ်ကျွတ်ကျွတ်ဟောရတဲ့နေမလို့ကဲတို့ပဲဟောလိုက်မယ်ဆိုပြီးတော့ဟောတာနှုတ်မွေအဲ့ဒါဒါနကြောင့်ငဲ့ငဲ့ဟောရတာနဲ့ဝိပဿနာထိရိမိမိမပြောနိုင်ဘူးဖြစ်နေတာ။ကဲအခုတော့ထိမိပြီလား။အဲအဲ့ဒီအတိုင်းတွေ့အောင်သိအောင် ရှုဖို့ပဲလိုတယ်။ဟုတ်ကဲ့လား။ တကယ်ရှုရင်တကယ်တွေ့တကယ်သိတဲ့မြတ်စွာဘုရားတရားဒါကြောင့်မလို့ယောဂီတို့ဟာအနတ္တသဘောကိုသေသေးချာချာသိအောင်ရုပ်ဖြစ်တိုင်းနာမ်ဖြစ်တိုင်းမလွတ်ရမလင့်ရအောင်ဖြည်းဖြည်းစိတ်စိတ်စူးစူးစိုက်စိုက်စိတ်စိတ်ဆက်ဆက် စိတ်စိတ်ကြည်ရှုမှတ်ပွားများကြိုးစားအားထုတ်နိုင်ကြသဖြင့်စူးစိုက်တည်ငြိမ်မှုသမာဓိအားကောင်းလာပြီးတော့သိမှုဝိပဿနာဉာဏ်နေထက်မြက်လာတဲ့အတွက်သဆင့်နဲ့သဆင့်ဝိပဿနာဉာဏ်ရင့်တာပြီးလင်မဲ့ဉာဏ်ဖူဉာဏ်နဲ့နိဗ္ဗာန်ကိုဝင်နိုင်ကြပါစေ။